မင်းကတိရိပဌာနာဆောင်ဆောင်ရောက်ဆောင်ရည်အတွက်ဆောင်ရောက်ဆောင်ပြီးတော့ဒီခံရကျိုးကိုပြည့်ပြည့်ဝဝခံစားရည်အတွက်နိလန်းနဲ့စီကံရုပ်ခွဲပြီးတော့ပြောတော့ပါတယ်ဒီလန်းဆိုတာဘုရားမြတ်စွာချမှတ်ထားတဲ့သီပ္ပံလောင်းကြောင်းပေါ့လေ ဘယ်လိုဘယ်လိုလုပ်ဆိုတာနီးဖို့ပြရဘယ်လိုဘယ်လိုရှုမှတ်ဆိုတာနီးပြရနီးပြထားတဲ့အတိုင်းအဲဒါကိုရှောက်ရတာပါပဲရှောက်တယ်ဆိုတော့ကျင့်သုံးရတာပါပဲအဲဒါကျင့်သုံးရမှာစီကံကြကြရှင်းသုံးမှတတရရဖြစ်တာပဲစီကံနဲ့သတ်မှတ်ပြထားပါလား နီလန်းကြကြစီကားတဲ့အညီဘောလီဆောင်ရပြီဆိုလို့ရှိရင်ကလျာဏမိတ်တာဂုံကြီးတွေဟာအချောင်းဂုံကြီးဟာအလိုလိုပေါ်လာတော့တာပါအလိုလိုအားပြည့်လာတော့အလိုလိုထိရှားလာတော့ဒါစွာခါတဂုံကြီးတွေပဲစွာခါတော့ဘဂဝတ္တဓမ္မောစာပါ အတိတရားနဲ့အကျင့်တရားဓမ္မလို့ခေါ်တာမြတ်စွာဘုရားဟောထားတဲ့အတိတရားအကျင့်တရားညွှန်ကြားတဲ့အတိုင်းစီကံရှိစေကျင့်သုံးလို့ရှိရင်တိကျတဲ့အဖြေတွေပေါ့လေတိကျတဲ့အကျိုးတွေရလာတာ ရှောင်ဝရချက်တိတိတိကျကျရှောင်ရင်ဆိုးကျိုးမရတာခွင့်ကြပဲရှောင်တာနဲ့ဆိုးကျိုးမရတာခွင့်ကြဖြစ်တော့တာရှင်းသုံးရမယ့်အရာတွေကိုသူ့အနေနဲ့သူလက်တွေ့ကျကျရှင်းသုံးလို့ရှိရင်ရှင်းသုံးမှုနဲ့အကျိုးခွင့်ကြဖြစ်တော့တာပဲဒါဆိုခန္ဓာပဲတော့ အဲဒီလိုအခြေအနေဖြစ်အောင်ကြည်ကြည်နန်းနဲ့အားထုတ်ထားတဲ့ပုဂ္ဂိုလ်ဟာအဝတ်ကောင်းလောက်အောင်ဟောဒီစိတ်ပိုင်းဆိုင်ရာအင်းအားစုတွေဖြစ်လာတော့တာပါပဲအဲဒီအင်းအားစုတွေကတတ္တဗလာခေါ်တဲ့ယုံကြည်စွမ်းအားအင်းအားစု ဝရိယရဲရဲမှုတတိဆွေးမြဲတဲ့တတိအားတမာရီကြည်ညမှုအားနဲ့ပညာပေါ့လေခွင့်ရစိတ်ဖြာဟုတ်တိုင်းမှာဆိုသိမြင်တဲ့အင်အားတွေပေါ့လေဒါတွေဖြစ်လာတော့တာပါပဲဖြစ်ပေါ်လာတဲ့အင်အားတွေကကျန်ကံများမှာဖွင့်ဆိုထားတာပေါ့လေ တတိအင်အားနဲ့ထူးထူးခြားခြားပါလေဆောင်ရွက်နိုင်ပုံလေးခွဲခြားပြထားတာတော်တော်လေးရှင်းတော့ဆရာကောင်းပါလားတခုနဲ့တခုကွင်းဆက်ဆက်ဆက်ပုံလေးလည်းပြထားတာလည်းပဲတော်တော်အားရစရာကောင်းပါလားအဲ့တော့ဒီနေ့ရှင်းလင်းတင်ပြပါမယ်ခရီးအချောက်ကိုကြီး ကလျာဏမိတ်တာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အတိအကျပေါ့လေတတိယဘယ်လိုကိစ္စကြီးဆောင်ရအတိပညာနဲ့ဘယ်လိုကိစ္စကြီးဆောင်ရဆိုတာခွဲခြားပြီးတော့ပြပုံကတော့သောစတိယကုသလကုသလကုသလနာဓမ္မနာကတိယောဟွန်းကတိယော သမဝေဆမာနောတဲ့ဆိုထားပါတယ်သူဟာလောက်ထားတဲ့တတိရေလက်ကိုက်ရှိနေပြီဆိုလို့ရှိရင်အဲ့ဒီအကောင့်နဲ့တတိဖြင့်ဆွေးနွေးတဲ့အမှန်ရမှုဖြင့်ကတိယောတတိယောတွားနေကြတာဖြစ်နေကြတာပါလေ အလားအလာတွေဘောလေအဲ့ဒါတွေကိုစူးစမ်းဆင်ခြင်လာတယ်ပါဠိလဲဆိုလို့ရှိရင်ကုသလဓမ္မကတခုအကုသလဓမ္မကတခုကုသလဓမ္မရဲ့တောနေဘုံဖြစ်နေဘုံအကုသလဓမ္မရဲ့တောနေဘုံဖြစ်နေဘုံအဲဒါတွေကိုစူးစမ်းတာပါပဲ ကုသလဓမ္မကသူကအပြစ်ကင်းဆန့်ရှင်းတဲ့အမှုရာတွေပြစ်ကင်းဆန့်ရှင်းတာဆိုကောင်းကျိုးရတာကြီးရဲ့တောင်းကျိုးရမြဲပဲအကုသလဓမ္မကတော့အပြစ်အပြစ်မကင်းဘူးပြောစရာကြည့်ရစရာတွေကြီးပဲအပြစ်မကင်းတဲ့ဟာတွေကိုပြောဆိုပြီးပြည့်လို့ကြံစီပြီးလို့ရှိရင်ဆိုးကျိုးရမှာပဲ ကုသလဓမ္မရဲ့သွားနေပုံဖြစ်နေပုံအကုသလဓမ္မရဲ့သွားနေဖြစ်နေပုံပေါ်လေဒါကြီးစူးစမ်းတာပေါ့ဒါတိတ်အရေးကြီးတာပဲတော့စူးစမ်းတဲ့သဘောဟာအဲဒါကတတိရှိတဲ့ပုဂ္ဂိုလ်တွေကသူရှိတဲ့တတိနဲ့သူပိုင်တဲ့တတိနဲ့ကောင်းဆိုအမျိုးမျိုးကိုပေါ့လေဖြစ်နေပုံလေး စူးစမ်းလို့ရနိုင်ပါတယ်ရိုးရိုးပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်အရာရာမှာကိုလို့ဆိုကြသုံးပါလို့ကိကိဆိုင်ရှိစီမယ်ဆိုတဲ့ယောဂီဆိုမနစီကာရကိုစိတ်ကိုကောင်းတဲ့ပဲဥတည်မထားဘူးဆိုလို့ရှိရင်တော့စိတ်ချရာရောက်ချရာရောက်တာတိုးရတိုးတာပဲ ဖြစ်ချင်လို့ဖြစ်နေတာပဲဒါတဘောမှာအရာရာမှာပေါ့လေစိတ်ဖြောက်တာတရှိတဲ့စိတ်ကလေးတွေပဲဖြစ်စီမယ်ဆိုတဲ့ဒီချက်ရှိရအဲဒီဥဒေကျအတိုင်းပဲစိတ်ဟာတော်နေတာပဲရည်စည်းကြောင့်လို့တော်နေတာစိတ်လွတ်ထားလို့ရှိရင်တော့ဘာမှအထိတ်အောင်ရှိတော့ လောဘဥရှိတဲ့အကုသိုလ်ဓမ္မတွေဒေါသဥရှိတဲ့အကုသိုလ်ဓမ္မတွေမောဟဥရှိတဲ့အကုသိုလ်ဓမ္မတွေပေါ့လေအဲ့ဒါတွေပဲတော်ရနေတာပါပဲရည်စည်းကြောင်းကြီးလို့ညာသောအားဖြင့်ပဂတိပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အာဟုသူဓမ္မတွေပဲရည်စည်းကြောင်းကြီးလို့တော်ရနေတာပါပဲတတိမရှိတော့အာဟုသူတွေရှောင်ရှားမဲ့ကိစ္စ နားမလဲကုသိုလ်ကြီးဆောင်ပွားရမယ့်ကိစ္စလည်းနားမလဲသူတို့ရဲ့ပြည့်ကင်းပြည့်မဲ့ပေါ့ပြည့်မဲ့ပြည့်ရှိဆိုတာကလည်းဒီလိုသဘာဝလည်းနားမလဲဒီလိုပါပဲအဲ့ဒါလေးလည်းဘာမှစူးစောင်းရှောက်ဖွေတာပေါ့လေတော့စူးစမ်းတာလည်းမရှိဘူးဒီနေ့ကုံတော့တာနောက်နေ့လည်းဒီတိုင်းကုံတော့တာဒီကနေပြီးတော့လာလာကနေပြီးတော့နှစ်ဆိုတာ တဘွားမှာဆိုလို့ရှိရင်တော့ရိုးရိုးပုဂ္ဂိုလ်ရတတိကမဲ့လွန်းတော့အဝုသူအလားနဲ့ပဲအဝုသူအသွာနဲ့ပဲအဝုသူအဖြစ်တွေနဲ့ပဲအဝုသူကိစ္စတွေနဲ့ပဲအဝုသူသဘာဝတွေနဲ့ပဲဒါနဲ့ပဲတွားနေတာပဲစူးစမ်းဆင်ခြင်တဲ့သဘောဆိုတာတတိကမရှိတော့ဘာမှအရေးကမမေ့နေတာပဲလို့ ခရဏပိဋကောင်းဟာတတိလည်းပဲထက်တော့ရှိလာတယ်ဆိုတော့တော်တော်လေးလုံလောက်ရှိလာတယ်ဆိုတော့တတိထားနိုင်လို့တန်ရှင်းတဲ့ကုသိုလ်ကြီးအလားလားမတန်ရှင်းတဲ့အကုသိုလ်ဓမ္မကြီးအလားလားပါလိသူရဲ့ဆောင်ရွက်ချက်တဘာဝပြီးရှိပုံတွေကိုပါလိဓမ္မစူးစမ်းတော့ အတိညာနဲ့သိတာပဲဒါတွေကအကျိုးရှိတဲ့အရာတွေကုသလဓမ္မအလားလားတော့အကျိုးရှိတာတွေအကုသလဓမ္မတော့အကျိုးမဲ့တာတွေဆိုတာပေါ့လေခွဲခြားပြီးတော့နားလည်တာလေခြားခြားနဲ့နားလည်လာတာတတိယလောက်မှာတတိကလိုက်လာတာပဲရှင်သက်တဲ့ပုဂ္ဂိုလ်တွေပေါ့လေ ဘယ်ရင်ကအဖို့အရေးကြီးတယ်ဆိုတာခွဲခြားပြီးတော့နားမလဲတာနားတော့နားလေတယ်အခုကုသိုလ်ရဲ့အလားမတိရလေအကုသိုလ်ရဲ့အလားမတိရအထူးသဖြင့်အကုသိုလ်ရဲ့အလားမတိရဒီပေါ့လေရှိကပညာရှိပုံနာရသေးတယောက်စဉ်းစားမှုတယ် လောကကြီးမှာဒီကိလေသာစီးကြောင်းကြီးရစီးနေကြတယ်ဘယ်သေးနဲ့တားပြီးတော့ဘယ်သေးနဲ့ဖြတ်ရမှာဆိုတာသူတို့မသိဘူးတဲ့ဟိုခိကဆိုလို့ရှိရင်ဗြဟ္မဏီဟာသူကဝိရာချန္တရှိဘဲကပညာရှိတယ်ပဲ ယတိအဖြစ်နဲ့သွားပြီးတော့အာထုတော်လည်းပဲလောကီဆန်ရထားတဲ့ပုဂ္ဂိုလ်တွေပဲဒါပေမဲ့လို့ဒီလောကိတာစီကြောင်းကြီးဖြစ်နေတာဘယ်လိုတားရမလဲဘယ်လိုဖြတ်ရမလဲဆိုတာနားမလည်ဘူးဒီလိုစံတရားစုတွေရနေတဲ့ပုဂ္ဂိုလ်တွေတော့မှနားမလည်ဘူးဆိုတော့အခုခါကလောကီပွဲတွေရထားတဲ့ပုဂ္ဂိုလ်တွေပေါ့လေ ဘာတို့ຢာတို့ဆုံးလို့ကြည့်ဖို့ဆိုတာမလွယ်ပါဘူး။ဒါကတော့မောဟကိလေသာကြီးစီကြောင်ကြီးတိုင်းသွားနေတာပေါ့။အဲဒီတဲ့ရောပါနေတာ၊ရိုက်ပြောလိုက်နေတာပဲဆို။ဒါတွေကိုလည်းပဲတားဖို့အားလျောက်လို့ဖို့ဒါလည်းနားမလဲဘူး။ကြောက်အောင်လို့ဖို့ဒီလိုလည်းနားမလဲဘူးပေါ့ဒီမှာ။သူလည်းမစူးစမ်းဘူး။ဒီတိုင်းပဲ။ ဘာသူဘာသာအများစုကတရားကြီးသွားနေတာပဲတော့အဲ့ဒါလေးကြီးစဉ်းစားကြည့်ပေါ့ကိုကိုကိုပဲအလေကောင်းကထားပြီးတော့ဗောလေသုံးသပ်ကြည့်ပေါ့ဘယ်လိုနေသလဲဆိုတော့ဗောလေကိုကိုကိုသုံးသပ်ကြည့်ဖို့သိအရေးကြီးပါလားကုသိုလ်အလားကများသလားအကုသိုလ်အလားကများသလားကုသိုလ်အဖြစ်များသလားအကုသိုလ်အဖြစ်များသလား ကိုလုံးစိတ်၃မျိုးလုံးပေါ်လေပြင်တာစကားပြီးတော့တန်ရှင်းတာအာကောင်းသလားမတန်ရှင်းတာအာကောင်းသလားဆိုတာစူးစမ်းဖို့သိကောင်းတာပဲအဲ့ဒါစူးစမ်းကြပါကလနာမိတ်ကအစစ်ဆိုလို့ရှိရင်တော့တတိနဲ့စူးစမ်းလာတယ်အဲ့လိုမျိုးလေးဘလောက်ကောင်းလဲကလျာဏမိတ်ကဆင်းဝင်ရတာအေးတိုးတက်ဖို့ကြီးပဲမှန်ကောင်းပါလား တတိယကကုသလဓမ္မအကုသလဓမ္မတွေရဲ့အသွာဖြစ်ပုံဟင်းသူဆောင်ရမကိစ္စသဘောတွေကိုစဉ်းစားလိုက်တဲ့အခါမှာအသိပညာနဲ့ကိုယ်ပြီးတော့ကြည်လာတယ်ပညာတွေကဒါကအကျိုးရှိရဲ့အကျိုးမူဒါအကျိုးမရှိရဲ့အကျိုးမူ ဒါပေမဲ့တတ္တဝါတွေအကျိုးရှိတယ်အကျိုးကျေးဇူးဖြစ်နေတယ်ဒီဟာအဘုဒ္ဓဓမ္မကဒါကတတ္တဝါတွေလည်းအကျိုးမဲ့ဖြစ်နေတယ်အဘုဒ္ဓဓမ္မကသာဘောကြီးခွင့်ချပြီးတော့ဟုတ်တယ်မှဆိုတာတည်လာတာပဲလူတိုင်းလူတိုင်းပါအဲ့ဒါလိုအတိရှိဖို့သိအရေးကြီးပါတယ်မရှိကြတာများပါတယ် တရားနဲ့တပ်ပတ်သက်ပြီးတော့ဘုရားလက်ထက်တော်ကာလကဗြဟ္မင်းယတိလေးတစ်ပါးကမြတ်စွာဘုရားကိုမေးလျှောက်ဘူးလေသူခံစားချက်ကိုလည်းတင်ပြတယ်။ဆံရယတိပါပဲ။သဝန္တိသဗ္ဗတိသောတာသောတာနံကိဏိဝရဏသောတာနံသံဝရံဘူဟိ ကိနာသောတာပိတိရေနေရာတိုင်းမှာလူလောကမှာလည်းနေရာတိုင်းပါလေအခြားလောကတွေလည်းရှိတာပါနေရာတိုင်းမှာကိလေသာအရင်နေမပြတ်ကြီးစင်နေပါတယ်ဗျာအဲဒီကိလေသာအရင်တွေကိုဘာနဲ့ပိတ်ဆို့ရပါမလဲတဲ့အဲ့ဒါဟောပြပါတဲ့ အဲဒီကိလေသာအရင်လေးပြတ်သွားအောင်ဘာနဲ့ဖြတ်ရပါမလဲနေရာတိုင်းတွင်ရှိတွင်တွင်ရေရင်များလာပြီတော့ဘယ်ဖြစ်ရှိတာရေရင်များခေါင်းပါပါသနည်းဘယ်ဖြစ်ပိတ်လျင်ထိုရေရင်အစဉ်ပြတ်ပါသနည်းဆိုတာပေါ့လေသူတုံးတက်လို့ရတဲ့အချက်တွေကိုရပ်ပုံဖြတ်ပုံမသိတော့ မြတ်စွာဘုရားမေးလျှောက်တယ်ရိုးရိုးလေးနဲ့ဒီမေကုန်းလေးရတယ်အမှန်ကောင်းတဲ့မေကုန်းလေးပဲအခုကာလအဲ့ဒီသုံးသပ်ပြီးတော့မိမနဲ့ပုဂ္ဂိုလ်ကြီးဥယျာဉ်ကြီးတော်များလာရင်သိကောင်းပါပဲလို့ဒါပေမဲ့အမတ်တမဲ့နဲ့မိမိတို့ပေါ်ဝဆဆနဲ့ညီကြသူတွေပဲပြရတာပါပဲခုနရေရေနဲ့တူတဲ့ဟာတွေလူလောကမှာရှိရှိနေတယ်ဆိုတာ ကာမပုံသားဆိုတော့မမောစရာတွေ့တာစရာကာမဂုဏ်ဒီဘုံဝဒါကပဲစိတ်ဝင်စားတာများပါတယ်ကောင်းတာလေးမြင်ကျင်လားရှားကျင်လားနားကျင်လားစားကျင်လားထိကျင်လားကောင်းတဲ့ကောင်းတာလေးလည်းပဲအလားတူပါလိမ့်မမမမရှိတာမဆုံးနိုင်တော့ဘူး အဲဒီလူချင်းမြမောစရာတွေကလူချင်းမြမောနေတဲ့ပုဂ္ဂိုလ်ကိုအဲဒီအာယုံမှာပဲတခါတည်းမလှုပ်နေအောင်တုတ်ထားလိုက်တာပဲခြီထားလိုက်တာပဲဖွဲ့တောင်ထားလိုက်တာပဲဒါမလို့အဲဒီအာယုံတွေကိုကာမကုဏလို့ဆိုထားပါတယ်ကုဏတုံ့နှောင်ထားတာဒါဒီမမောနေတဲ့ပုဂ္ဂိုလ်တွေကိုအာယုံကမခွာနိုင်အောင်သူကတုံ့နှောင်ထားတဲ့သဘောတွေဒါပဲလူချင်းနေတာပဲ အဲလိုလောဘတွေဖြစ်နေလို့ရှိရင်ဒီလောဘစီရောက်ကြီးဟာရပ်တယ်မရှိဘူးတခါလဲနှီးလေးလေးတခါတခါလဲနည်းနည်းအရှိပြင်းလာတယ်တခါတခါမှတောင်းကြရည်လို့သိပြီးတော့ဟောအရှိအောင်ကြည့်ပြီးတော့စီစဉ်လာတာပါလေဒါအမှန်ထိရှားပါလားကိုယ်ဖြစ်နေတာကယုံနာအကြောင်းနဲ့ချိုးဆက်ဆက်ပြီးတော့ဖြစ်နေတာ ဖြစ်ပြီးတော့ဖြစ်တဲ့တိုင်တည်ယူတယ်မြဲတဲ့တရားတွေကြီးပဲဆိုတာပေါ့လေအဲ့ဒါတွေကိုစာပေရလည်းမတွေ့ဘူးဒီတိုင်းပဲနေတော့အသက်ရှိတဲ့ชีวအထာလေးရှိတယ်လို့လို့ရှိတယ်လို့လည်းကျွတ်ယူဆတယ်ชีวအထာလေးကိုဖန်တီးပေးနေတဲ့ဌာနချုပ်ကပရမအတ္တကြီးရှိတယ်လို့လို့ဖန်ဆင်းခြင်းရှိတယ်လို့လို့ရှိတယ်လို့လည်းယူဆတယ် အဲ့ဒါလိုအယူဆအကြီးရလည်းမျောနေတာတခါတခါမကျေနပ်လို့ရှိရင်ဒေါသတွေဒေါသဆောင်နေပြောပါတော့ထိုင်နိုင်ထိုင်ပြမတိဘူးဒီမဘူးဒါလည်းမျောပါတော့မမနာရှိဘူးမနာလုံးဘူးဝန်တုံမှုပြီးတော့အရှက်မရှိဘူးအရှက်မဲမှုပေါ်လို့ဒါလည်းအလားတွေပေါ့မကြောက်ဘူးမလန့်ဘူးပေါ့အများကြီးပါပဲစီစဉ်နေတာတော့ အဲ့ဒါကြီးကတော့ခုနဟာတဏှာကြီးကြောင်းအယူဆအတ္တလေးရှိတယ်အတ္တကြီးရှိတယ်ယူဆတာကဒိဋ္ဌိစီကြောင်းခေါ်တယ်ခုနဟာဒီကိလေသာစီကြောင်းခေါ်တယ်အဲ့တော့ဒါတွေကိုမစူးစမ်းတော့အဆိုးတွေပဲလို့မမြင်တော့မိုက်မိုက်ကန်းကန်းနဲ့ကျူးလွန်တာပဲဟွန်းဒါသူစရိုက်ဝစီသူစရိုက်မနောသူစရိုက်ဆိုတာပေါ့လေ ဒါဒုစရိတစီကြောင်းခေါ်တယ်အခုခေတ်ဆိုလို့ရှိရင်ကဘာရရမှာအဲဒီဒုစရိတစီကြောင်းနေအများကြီးပဲဘုရားရှင်ကျင့်ကိုထုံးကားပါတယ်ဆိုတဲ့မြန်မာပြည်တော်မှာတော်တော်များလာပါပြီအကျင့်ဆိုးတွေပေါ့ကိုယ်နဲ့နှုတ်နဲ့စိတ်နဲ့စတဲ့အကျင့်ဆိုးတွေစီကြောင်းကြီးတော်တော်ကြီးကြီးနေပါပြီဒီမှာအဲနှုတ်ဆုံး ဝိဇ္ဇာစီရောက်ဆိုတော့ဒါတွေအရင်ခံလိုက်လို့ရှိရင်အဲ့ဒါတွေကောင်းကျိုးဆိုးဖြစ်ကိုအဆိုးဆိုးရုံကိုမသိတော့မသိလို့အဲ့ဒါတွေအကောင်းထင်တာတဲ့ဝိဇ္ဇာစီရောက်ဆိုတာဟောလေတော့အဲ့ဒါကိုမြင်ပြီးတော့ခုနယတိပုံနာကြီးရဲ့မြတ်စွာဘုရားလျှောက်တာတရားတိုင်းခိတိတာစီရောက်နေတယ် စင်စစ်မပြစီးစစ်နေပါတယ်ဖျားတဲ့အဲ့ဒါဒီဘာနဲ့ပြရပါမလဲဘာနဲ့ဖြတ်ရပါမလဲဆိုတာပေါ့လေအဲ့ဒါမေးလျှောက်တာပဲဒီမေးခွန်းကအမှန်တော်မေးတဲ့တဲ့မေးခွန်းပဲအခုကာလလူရဲ့အခြေအနေကိုသုံးသပ်ပြီးတော့အဲ့ဒီလိုမေးတတ်တဲ့ဥယျာဉ်တွေများလာမယ်ဆိုရင်တော့သိကောင်းမှာဘုရားမြတ်စွာက ပုံမှန်ယတိတင်ပြတဲ့ဟာကိုလက်ခံပါတယ်။ယာနိသောတာတိလောကသမိန်ဒီတင်ပြတဲ့သောတာတိဟာရှိပါတယ်တဲ့။အဲဒီသောတာတွေကိုတော့တသူလင်းရှိတဲ့သောတာတွေကိုတော့အရှိန်သေးအောင်အရှိန်အရှိန်ရအောင်ပါလိမ့်လားစတိတိသံဤဝရဏနဲ့ အဲ့ဒီတင်တင်ပြတဲ့ကိစ္စသောတာရောရှုမှတ်မှုတတိဟာတာမြင့်ကြောင်းပဲတဲ့အချိန်ကြီးသိနိုင်ပါတယ်တဲ့ဟွန်းရေရေတူစွာကိရိသာလူရွာရှိနေသည်တတိခေတရေရေမြခေါင်းပါလေတော်သည်တဲ့တတိခေတလို့ရှိရင်ခေါင်းပါလေဆိုတာအားနေတယ်ဆိုတဲ့အဓိပ္ပာယ်ပါပဲအပြတ်တော့မရှင်းနိုင်လေဘူးသူကတော့ အရှိန်တော့ရက်သွားတယ်အရှိန်တော့ထေသွားတယ်ဒါပေါ့တုံပြီးပြီးတော့ဖျားနေတဲ့ပုဂ္ဂိုလ်ဟာအဖျားကြီးချအောင်ရေခဲတင်ခုပြီးတော့ဆေးထိုးဆေးစားတယ်လို့ပေါ့လေအဖျားကြီးတော့ချသွားအောင်တော့လုပ်နိုင်တယ်ဆိုတော့အဖျားတော့မပြတ်သေးဘူးပေါ့အခုမိကြနာစာတိတွေ့တိကိုယ်တွေကဖြစ်သူရအောင်လေသူတို့ဖြစ်တုံးဖြစ်ဆဲမှာပေါ့လေ ရှုကကလေးတွေကိုအားဆိုင်ပြီးတော့ဆွေးမြဲစွာရှုတော့ရှုရအောင်ကစိတ်ကလေးစိုက်ကြတာအဲဒီမှာတတိပါသွားပါလေတတိကရှုရအောင်ကစိတ်ကလေးကကပ်နေတော့ရခဝရဏဂုတ်တိဆိုတာပေါ့လေခုနအရှိဟုတ်လဲစီးစီနေဟာတွေပေါ့လေတားစီလိုက်တယ်ရခဆိုတာကာကွယ်လိုက်တယ် ဟွန်းတို့အတိတ်ပဲရတယ်တားဆီးလိုက်တယ်ထိန်ထားလိုက်တယ်ပိတ်ဆို့ထားလိုက်တယ်ဟောလုံချုံနေတာပဲဒါဒါပဲထိန်ရှားတာပဲအခုယောဂီရဲ့တော့လုပ်နေတာပဲပြင်လဲမှကြားလဲမှနားလဲမှစားလဲမှထိလဲမှသိလဲမှဆိုတော့ဟွန်းချက်ချင်းပေါ်မြအောင်လေဖြစ်တုံးဖြစ်ဆယ်လေးမှာပေါ့လေအားဆိုင်ပြီးတော့ဆွဆွပြန်ရှူတော့ ကျော်မှာစိတ်ကလေးစိုက်ချနေတာဒါအမှန်တင်ရှားတာပဲဒီမှာအဲတော့ကြီးကြောင်းကြီးလိုဖြစ်နေတဲ့ကိလေသာဟာကြီးကြောင်းကြီးအခုရက်သွားတယ်ဘယ်လိုကောင်းသလဲဒီမှာမြတ်စွာဘုရားပြည့်တဲ့နေရာတတိဖြစ်တာရေရမြခေါင်းကလီတော့ဒီအာနေသွားတယ်နောက်တရားမှတစ်ဆင့်ဆက်ပြီးတော့ ဉာဏ်ဖြည့်ပိတ်လေထိုရေးအစဉ်ပြတ်တော်သည်တည်သွားတာရုပ်ရည်နာလေးကိုတည်တယ်ရောင်းတဲ့ကျိုးဆက်ဆက်ပုံတည်တယ်ကျုံကျိုးဆက်ဆက်ဒီပေါ်ဆက်ဆက်ပေါ်နေပုံလည်းပဲပေါ်ပြီးတော့ကြောက်ကောင်းဒါတွေလည်းတည်တယ်ရှင်းရပုံတွေလည်းတည်တယ်သူသဘောတည်းသူဖြစ်ပုံလည်းသဘောဝတည်းတည်းတွေလည်းတည်တာလားအဲဒီလိုတည်သွားပြီဆိုလို့ရှိရင်ခုနက ရေရေရရုံနဲ့မဟုတ်ဘူးတခါလေးပြက်ကိုသွားတာပဲရံဖြင့်ပိတ်လျင်ထိုရေရေအစဉ်ပြတ်တော့သည်တဲ့ပညာရေတိပိတိရေဆိုမြတ်စွာဘုရားအဖြေပေးတာတဲ့မှာခုယောဂီတွေနီလန်တိရှိထားပြီးတော့စီကံနဲ့အညီယောဂီတွေစိစိဆက်ဆက်မှတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာ တတိကတစေရှိနေတော့ကိလေသာစီကြောင်းကြီးရပ်အတိလေးတွေဖြစ်သွားတဲ့ကကြတဲ့ကိလေသာစီကြောင်းကြီးပြတဲ့ပြဿနာတွေပြေလို့သိခေါင်းတာပဲအဲ့တော့တတိတွေကအာဟုသူအရင်နေပေါ့လေဒါတွေကိုရပ်ပြီးတော့ကုသိုလ်အရင်နေပဲတတွင်စီးစင်းနေတော့တာပဲအတိလေးတွေဖြစ်သွားတဲ့ခါကျတော့ ရရုံနဲ့မဟုတ်ဘူးပြတ်ပြီးတော့ဒါလေးတွေတခုလုံးဆက်ဆက်ပြီးတော့ဗောလေကုသိုလ်စိတ်တွေကြီးပဲတခါလဲစက်ကစက်ကဖြစ်နေတာအောက်သို့မဝင်တော့ပဲအမှကောင်းတဲ့ပုဂ္ဂိုလ်တွေမှာဒါကိုတွေ့ပဲဒီမှာဓမ္မကြီးပြည့်စုံမှုကနေပြီးတော့အကျိုးဆက်တွေဖြစ်လာတာကတော့သမာဓိကတေရ ဧကဧကိကจิตောဖုတ္တဝါသမာဓိရှိတယ်ဆိုတာလှုပ်ရှားမှုကိလေစိတ်ကိုပြောတာပေါ့။ကြာကနဲ့လှုပ်ရှားတာတည်ငြိမ်တယ်။ဒေါသနဲ့လှုပ်ရှားတာမရှိတည်ငြိမ်တယ်။တိတိနေတော့မောဟနဲ့လှုပ်ရှားတာလည်းမရှိတည်ငြိမ်တယ်။အခြားအခြားကိလေသာတွေလည်းပဲဒါလည်းပဲငြိမ်နေတာပဲ။ စိတ်ကြီးကကြီးပြီးတော့တီးနေတာပေါ့တမန်အဲ့ဒီလိုတမာရီမျိုးနဲ့ဘုရားစောစောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေကုသိုလ်အကုသိုလ်တို့ရဲ့ဖြစ်ပုံအလားအလာကြီးပေါ့လေတဏှာရှင်ဖြစ်ပုံသမရှင်ဖြစ်ပုံပေါ့လေတတိနဲ့စူးစမ်းပြီးတော့အတိတွေကပုံသေးမှဆိုတာ ကြည်ရေးပါတဲ့ကြည်လို့တဲ့ကိစ္စမှာကြည်ကြည်ငြိမ်ငြိမ်သူကရှိလာတယ်အိန္ဒိယရလေးပေါ်လေတမအဲဒီလိုစာရီကပြပါတယ်ဟုတ်တယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဟာမိမိအတွက်သူတို့ဘာအတွက်ကျိုးရှိတဲ့ကိစ္စတွေဆောင်ရွက်ပြီဆိုလို့ရှိရင်ရှားရှားပုဂ္ဂိုလ်တွေလိုပါလိမ့် ကြာလုံခတ်နေတာအိန္ဒိယတာမရှိဘူးအိန္ဒိယကြာလေးနဲ့ဆောင်ရတာလေးတွေဒါလေးတွေတွေ့ရတာဟာအဲ့ဒီသမာဓိအရှိန်ပဲနောက်ဝိရိယတွေကတော့ကိုယ်လက်သက်မငဲ့မကွယ်ဖဲကြပါလိကိုယ်နာမှာလည်းမကြောက်တက်တီမှာလည်းမကြောက်ကိုယ်လက်ရှိလုပ်ငန်းမိသားစုတွေပေါ်ဒီဆွန့်ခွာခဲ့ရတာလည်းတက်တီမဟုတ်ဘူး ဒါတတိရှိတဲ့ပုဂ္ဂိုလ်တွေမှာလုံနိုင်တာကာမဂုဏ်သားတွေဆိုတော့ကာမဂုဏ်ကိုစုကြရတာပဲတတရှိရှိပုဂ္ဂိုလ်တွေမှာလုံနိုင်တာပဲဟောဒီရောက်တဲ့အခါမှာလည်းပဲကိုယ်ပြမခံနေလားကိုယ်လာမမကြောက်တာဒီမှာမကြောက်တာပေါ်ရင်အာယုံမလွတ်တမ်းမှလည်းမှတ်နိုင်ဖို့ရအတွက်အားစိတ်တာ ဒါရဲရဲတဲ့ပုဂ္ဂိုလ်တွေမှာလုံနိုင်တာတတိကြောင့်တဲ့ပုဂ္ဂိုလ်တွေမလုံနိုင်ဘူးအစာပြိုးကျိုးပါအထုပ်မှုဆိုတာရဲရဲမှုကြီးအစာပြိုးလိုက်တာပေါ့နောက်အခက်ခဲလေးတွေ့လာလို့ရှိရင်အဲ့ဒီအခက်ခဲလေးကျော်သွားအောင်အဲ့ဒီရဲရဲမှုကိုလုံးတင်ပေးလိုက်တာပေါ့လေအချိန်မြင့်တင်ပေးလိုက်တာမြင့်တယ်ပါလေ ဝေဒနာတွေဘာတွေကြော်သွားပြီဆိုလို့ရှိရင်ပူရဲလာတယ်အဲဒီလိုအခက်ခဲတွေကိုလည်းပဲနောက်မကြောက်တော့ဘူးရေဆိုင်ရဲလာတယ်ဒီလိုနဲ့ပဲအစစ်စစ်အစစ်စစ်ပေါ့လေကလည်းဝိရိယတွေရှိပြီးတော့ပြည့်စုံသွားတဲ့ဝိရိယတွေရှိပြီဆိုလို့ရှိရင်အဲ့ဒီရဲရဲမှုတွေဟာကိုယ်မှာအဖတ်တည်ပြီးတော့ခြံနေရတာပဲ။ အဲဒီရဲရဲမှုလုံလဝိရိယနဲ့လုံလဝိရိယကိုအာရတ္တဝိရိယလို့ခေါ်ပါတယ်ဆိုတော့အဲဒီဝိရိယနဲ့ကမိမိအပါဝင်တတ္တဝါတွေဘောအကျိုးမဲ့ဖြစ်စေတတ်တဲ့ဟာကိုကိုယ်တို့လည်းဟန်တားနိုင်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုဟန်တားတယ်မတော်တာတွေ မလုပ်ဖြစ်ဖို့ရဒါလည်းတတ္တိရှိမှရတာပဲအတော်တယ်ကောင်းတာတွေအကျိုးရှိတာတွေအစည်းအဝေးရှိတဲ့ဟာတွေညွှန်ကြားတယ်ကိုယ်ကိုယ်လည်းလည်းအဲ့ဒါတွေအသုံးချတယ်သူတို့ကလည်းအသုံးချဖို့ရအတွက်ပေါ့လေညွှန်ကြားတယ်အဲ့တော့ဝိရိယရဲ့တိကျစွမ်းရည်တွေဆိုတာကိုဒီသံဃာများကအကြောင်းနဲ့ကျိုးဆက်ဆက်ပြီးတော့ပြဖို့လေးတွေဟာ အမှန်တခြေလက်ဆရာကောင်းပါလေအခုယောဂီဟာအဲ့ဒီအားတွေပေါ့လေစုဆောင်းနေကြတာပဲအဲ့ဒီအားတွေပြည့်စုံသွားပြီဆိုလို့ရှိရင်ဘုန်းကြီးများရှင်းပြတာတဲ့ပူပူမူမူပေါ့လေအကျိုးတွေဖြစ်ထောင်းလာတာကိုယ်တိုင်တွေ့ပါလိမ့်မယ်အခုပြောခဲ့တဲ့တကယ်လိုအပ်တဲ့ကိရဏဂုံကြီးအကြောင်းဂုံကြီးနဲ့ပြည့်စုံကြိုးစားလို့ ပြည့်စုံပြီဆိုလို့ရှိရင်ကိုယ့်အကိုလည်းအားရပြီးတော့မိသားစုနဲ့နေတဲ့ပုဂ္ဂိုလ်တွေလည်းပဲမိသားစုတွေကမိမိပေါ်မှာဘယ်လိုသဘောထားမလဲဆွေစုမျိုးစုတွေကဘယ်လိုထားမလဲမိတ်ဆွေစုတွေကဘယ်လိုသဘောထားမလဲလူဖို့ကံမဲ့တွေကလည်းဘယ်လိုထားလဲဆိုတာပေါ့လေအဲ့ဒါမိဘထုတ်ကြည့်ပေါ့အကျိုးကုန်ကြီးဒီအများရဲ့ ချစ်ခင်ရလို့လေးစားခြင်းခံရဖို့တော့ဒါသိကြပါရဲ့အဲ့ဒီတိုင်လူအတိုင်းဝိုင်းကြီးဟာသူတို့ကုန်ကြီးပြည့်စုံသွားပြီဆိုလို့ရှိရင်သူတို့ကောင်းအတိုင်းဝိုင်းကြီးဖြစ်လာမှာပဲဆိုသူတို့ကောင်းအတိုင်းဝိုင်းကြီးဖြစ်လာဖို့ရအာလုံသောကဘာသူကဘာသားတွေမှာတာဝန်ရှိပါတယ် တောင်းရှိလာပြီဆိုတောင်းကြည့်ကြည့်တဲ့ပုံလေးဝမ်းဝင်ပြီးတော့ကဘာသူဝါသာအတိုင်းဝိုင်းကလျာဏမိတ်တာအတိုင်းဝိုင်းကြီးဖြစ်အောင်ပုံလေးကုလသတိပ္ပံဘာဝနာတရားအထုခြင်းအဖြစ်အကြောင်းကလျာဏမိတ်တာဂုံကြီးရှိပြီးတော့ပုံလေးအကျိုးကလျာဏဂုံကြီးပြည့်စုံအောင်အထုတ်ဖို့ရအတွက်ပေါ့လေလေးလေးနဲ့နဲ့ပေါ့လေခွန်ကြီး တိုက်တွန်းပါလေကျူးစာနေကြပါစေသာဓုသာ